ဒီနေ့1385ခုသောတရင်လာပြီကျော်6ရက်ဒီနေ့26 26 25 25ကိုလခရင်းနဲ့2013ဘုဒ္ဓဦးနေ့ပဲဒီနေ့ပန္တိရမရှင်တော်သာသနာ့ရေးတံပါးတဲ့၃နဲ့ရှိကြတဲ့ဒီပင်ဒီဘရှင်ရဟန်းများ သာသနာ့တော်သိက္ခာရှင်များရဲ့အယူဆမျိုးစုယောဂီတို့ရှင်တို့ကမုံမြတ်သောဆောက်ဝတ်တော်ဖွဲ့တွေကိုအယုံစွာနှံနဲ့စွာနဲ့ညနေဆိုရရှိတတ်တယ်။ဒီနေ့ကဘုလုံးတောင်းလေးတော့အလူကျန်အာရုံကြည့်တဲ့အတိုင်းပါပဲ။အမှငါ90ပုံမြင့်ဆုံးတိရွှေဆောင် ပြည်တော်ကြားနှစ်လမ်းဘာမျိုးတွေကမိသားစုဒီတော်ကြီးဒုက္ခအေးစီဒီရရဲ့အကြောင်းကတော့90ပြည့်ဒုက္ခအေးစီ90ပြည့်လားလားဟင်90ပြည့်ပါပြီဟုတ်လားယုတ်ကတော့90ရုံပေါက်သေးတယ်နမနေလောက်အောင် ခင်မင်းစရာကောင်းပြီးတော့အေးအေးလူနဲ့ဒီဒီလေးဖြစ်လို့ပါနော်ဒီအဘတော့ဘာပြုလို့ဘာအကျိုးပြုလို့တရားကျိုးရှိတယ်လို့ကျိုးရှိတယ်လို့ဆိုတော့တကယ်ကျိုးရှိတယ်မဟုတ်ဘူးပေါ့ဘယ်လိုဆိုတော့ အကျိုးရှိတယ်လို့ဆိုတော့ကိုယ့်ကိုယ်ကိုထိနေတာအရေးကြီးတယ်တော့ခွန်ကြီးတို့မြန်မာပြည်မှာမြန်မာတိုင်းဘဝကြီးဒါတွေကမလုံကောင်းတဲ့အရာတွေပဲဆိုတော့မလုံကောင်းမပြောကောင်းမကြံစီကောင်းတဲ့အရာတွေပဲဆိုတော့ အဲ့ဒါကြီးကြည့်ဖို့သိရေးကြည့်ပါတယ်။ကလေးဘဝကြီးကစပြောမှာ။ဒီစာရီကမတည့်တဲ့အစာရီပဲအထိတ်ပါတယ်။ဒါကအထိတ်တက်တဲ့ပဲဆိုတာပေါ့လေ။ထိတ်ပါတဲ့စာကားလို့ရှိရင်နည်းနည်းပါရင်နည်းနည်းဒုက္ခပြီးမှာပဲ။ညောင်ရပါရင်မမဒုက္ခပြီးမှာပဲ။အထိတ်သွားတော့လို့ရှိရင်တစ်ချင်းတုံးနေပဲ။ဒီတော့အသားကံနဲ့ဆက်ဆက်ပြီးတော့ရှောင်ရမယ့်အစာနဲ့ဆောင်ရမယ့်အစာပေါ့လေ။ အဲဒီအစိတ်ကင်းတဲ့အစာကြီးအဲဒီမှာသစ္စုံတမြင်ရပါတဲ့အစာကြီးရွေးစားရတယ်ဒါတော့မှသူ့အတိုင်းတန်နဲ့သူပဲလွန်ခဲ့ရင်လည်းကောင်းပြန်တော့အစာဒုက္ခပြီးတယ်တော့မဟုတ်ပါဘူးလွန်ခဲ့လို့ဒုက္ခပြီးတော့ပါပဲဒါအတိုင်းတန်ရှိရမယ်အဲလိုအတိစိတ်တက်ကဒီတိုင်းသူ့ကျောင်းမဲ့ဟာကြီးကျိုးဆောင်တော့ မတည့်တဲ့စာကိုဆောင်တော့အစာနဲ့ပတ်ပြီးဒုက္ခမတွေ့ဘူးပေါ့ချမ်းသာရတာအဲ့ဒါမင်္ဂလာပဲမတည့်တာဆောင်တည့်တာဆောင်တော့အဲ့ဒါမင်္ဂလာပဲအဲ့ဒီမင်္ဂလာသိရကြရမတည့်တဲ့ဟာတွေလို့ဆိုတဲ့ဟာတွေလို့လို့ရှိရင်လုပ်ဖို့စီးဥတယ်ဆိုတဲ့ကောအရှင်ကလည်းနေသွားတယ်ညံ့သွားတယ် လောဘလိုလိုက်ဝတ္ထုသောကိုရှိမမဲဖို့လိုလိုက်ဝတ္ထုအဲ့ဒါကြီးကသူပမို့လာပြီဆိုလို့ရှိရင်သူ့လိုမှုတွေပေါ့လမတိပိုင်ရှိတဲ့ကမ္မတောင်းတာကိုယ်စိတ်နဲ့လိမ့်တာမေတ္တာမဲ့သုဏမဲ့တယ်ဆိုလို့ရှိရင်တော့ရစ်စစ်မှုမုန်းတိမှုရစ်စစ်မှုကသွားမုန်းနေတော့အဲ့ဒါလိုလိုက်မိတာပဲမတည့်တဲ့သာသာလို့ပေါ့နောက်မှသိမှုမဲ့တဲ့အနေနဲ့ပေါ့ တပ်ဖို့မစားတဲ့လက်ကျဲနဲ့ပြတ်ဖို့သူများတာကိုလိမ်မှုညာမှုဖြတ်မှုဒါတွေဖြစ်တာပဲကျိုးရှိရှိစိတ်ဝတ္တဖြစ်နိုင်တဲ့အသိဉာဏ်မရှိဘူးဆိုလို့ရှိရင်တော့အများအားဖြင့်အကျိုးမရှိအကျိုးမဲ့တာတွေလုပ်တာပြောတာကြံစည်တာများတာပဲဒါမှလည်းမှုတော့ဒီတော့လောဘဒေါသမောဟတွေကြောင့်ဒီဟာတွေဖြစ်နေရတယ်ဆိုတော့ အရင်ကဖြစ်တဲ့လောဘဒေါသမောဟတွေကိုကျမ်းစာတွေကိုရှုံသိမ့်ပယ်လို့ရှိရင်အဲ့ဒါမင်္ဂလာပဲစိတ်ထဲမှာဖြစ်တဲ့အလတ်စားတွေကိုသတိထားပြီးတော့ကာကွယ်ကုစားနိုင်လို့ရှိရင်အဲ့ဒါတော့ပယ်လို့မရဘူးသူကတော့ကာကွယ်တဲ့ဘောကုစားတဲ့ဘောပါပဲမတည့်တာချိုးဆောင်တယ်လို့ပဲမဆောင်ဘူးလို့ဒုက္ခရောက်လို့ရှိရင်လည်းလူများကုစားဖြစ် စိတ်ထဲဖြစ်နေတဲ့ကိလေသာကိုတော့အခုလိုသတိထားပြီးတော့ကုစားရတယ်။ဒါပဲကုစားတော့စိတ်တွေစိတ်ထားလေးစန့်ချင်းကြည်လင်းလာလို့ရှိရင်ဒါခင်မစရာလေးအေးချမ်းမှုလေးကြီးကြည်လင်းမှုလေးတွေဖြစ်လာတာပဲအဲ့ဒါမှတကယ်အရှိအမှန်တရားတွေသိလာတာပဲယုံနာပိုင်းခြားကြည့်တာယုံနာကြောက်ကြိုးကြည့်တာချင်းချင်းပေါ့လေကြောင်းနဲ့ကျိုးနဲ့ဆက်ဆက်ပြီးတော့ သိမြင်လာပြီဆိုလို့ရှိရင်အဲ့ဒီပုံမှာဆက်ရှိလို့ရှိရင်လောက်တုစိတ်တရားလေးကြီးပေါ်ပြီးတော့ကြောက်တော်တာလေးကြီးပေါ်ပြီးတော့ကြောက်တော်တယ်ဆိုတာဖြစ်ပြီးတော့ပြက်သွားတယ်ဆိုတော့ဒါမခံရတဲ့သဘောမခံရတဲ့အာရောတည်ယူထားလို့ကောင်းတဲ့နေနဲ့တည်ယူထားတာမရှိဘူးမကောင်းတာကြီးပဲဒါရီလည်းကြောက်တိုက်တဲ့ခါလေးကြီးသူကသူဖြစ်နေတာဖြစ်ပါနဲ့လည်းတားလို့မရဘူးကောင်းတာကြီးဖြစ်ပါစေအတွက်ညှို့လို့မရဘူးကြောက်တိုက်တဲ့သူကသူဖြစ်လာတာ ကိုယ်လူတွေဘာမှမရှိဘူးဆိုတော့သိရတာဘယ်လိုဒီလေးဒီအချိန်ဟန်စားပြီးတော့စဉ်စဉ်စဉ်စဉ်သိမြင်သွားတာသိမြင်တဲ့လောက်ငကောအစွဲကြီးချစ်ချွတ်သွားတာရုပ်ပြတ်ချွတ်သွားတာအဲနောက်ဆုံးဒီဥပဒနာဉာဏ်ကြီးပြည့်ပြည့်စုံသွားတဲ့အခါမှာဩတခေါ်တဲ့ယုံနာဖြစ်စီရနေပြီးတော့အဘောတခေါ်တဲ့ယုံနာဖြစ်စီပြတ်သွားတော့ပါလေနိဗ္ဗာန်ထိုက်သွားတာတခါလို့ထိုက်တယ်ဆိုလို့ရှိရင် ဘောစစ်စစ်ကရိုးတတ်နေနဲ့ပါလာတဲ့အောက်တကြကြည်တတ်တဲ့စန္ဒကုလောဘဒေါသမောဟတွေလိုအားနဲ့တော့တယ်ယုံနာကိုယုံနာဆိုတဲ့အနေနဲ့ပုဂ္ဂိုလ်တ attva အနေနဲ့ဒီအစွဲကြီးတော့လုံးဝပြတ်သွားတယ်ရတဲ့ဒီနည်းနဲ့အတုလို့ဒီလိုအကျိုးရတယ်ဆိုတော့ ခြားကြီးနဲ့အထုလို့တခြားအကျိုးတွေရတယ်ဆိုတာဒါမဟုတ်ဘူးဆိုတာနားလည်တော့တာပဲအဲ့ဒါလည်းပဲအစွဲတစ်ခုပဲဒီအစွဲကြီးတစ်ခါလေးပြတ်တော့ပြန်လည်းမရှိပြတ်တော့တာဒါဒီထပ်မဖြစ်တော့ဘူးဆိုလို့ရှိရင်လက်မှာဖြစ်တော့တာပဲလက်မှာလျှောက်တော့စကားမှာအများတော့ရှိတာစကားမှာလျှောက်တဲ့ပုဂ္ဂိုလ်ကကားနဲ့ဘုရားမှာဆိုလို့ရှိရင်လက်ရကံပေါင်းပေါ့ သူရင်ကြောတိုင်းလာလိုက်ဒီစီကနားလဲနှုတ်မမမောက်နှုတ်သမတ်ထားတဲ့နေရာမှာစစ်ချင်းကြောသတိထားပြီးတော့အချက်ပြလိုက်ကြည့်မိနိကြရင်ရလိုက်မိမိစိတ်ကြရင်တွားမိဝပြရင်သတိထားစစ်ချင်းကြောမိနိကြရင်ရသိရင်ကြောတဲ့ဒီစီကတိုင်းသွားပြီးတော့ဘောလေး နားလည်ပြီးတော့ရှောင်လို့ရှိရင်ကိုယ်ကဆက်ပြီးတော့မှားတာမရှိတော့ကိုယ်ကဆက်ပြီးတော့မှားတာမရှိတော့ကိုယ်လည်းပဲမခံရဘူးသူကသူများလည်းကိုယ်အတွက်လည်းမတိကြိုက်တော့လူဘဝဆိုတာအဲ့ဒါပဲဒါပဲအခုဓမ္မမြန်မာပြည်မှာတော့စီကံလူကျော်စီကံရေကြောတိုင်းလည်းသူလဲပါတယ်ဒီစီကံလည်းနားမလဲသူကြားပါတယ်ဟုတ် ကိုယ်နှုတ်စိတ်ထားတွေပေါ့လေထိထုတ်မှုအဲဒါတွေမရှိဘဲနဲ့ဒီတိုက်ထုတ်ထားတာညာတယ်ကျက်ပြမီးရောက်လို့ရှိရင်လည်းပဲမီးသိမ့်ကြတဲ့အချိန်မတော့နိုင်ဘူးဒီကပြောတယ်တတိပဌာန်းနဲ့ပေါ့လစ်လစ်တလို့လုပ်တာတွေလည်းရှိတယ်အဲမီးဒီပြန်လို့သွားလို့ရှိရင်တော့အဲဒါတိုက်ထုတ်လို့ဖြစ်တယ်မတိုက်တော့မှရဲရဲရေးယူခါတာအဲဒါလိုပြနေပါတယ်တော့အဲတော့ကိုက ကျင်နေသွားတဲ့အခါမှာကိုယ်ကစပြီးတော့မားလို့ကိုယ်လည်းမခံရသူများလည်းကိုယ်တွေနဲ့သက်တာအဲ့ဒါအထူးသတိထားရတာပဲတော့နားပဲဒါပေမဲ့လို့အခုခေတ်မှာတော့ကိုယ်ကဘယ်လောက်ပဲမှန်မယ်လို့သူများကမားလို့ရောခံရတယ်လည်းရှိတယ်ဝိကမှာဆိုလို့ရှိရင်လမ်းနေရာလည်းကောင်းတာကိုနှုတ်တင်ပြီးတော့မောင်းလို့ ကားတိုက်မှုရှိရတခုလိုက်ရှိတခါတည်းကားတိုင်းကြီးက၄၅ဆင်းလောက်တော့အဲစိုက်သွားတာအဲတော့ခါရတယ်သူကတော့မသက်တာဘူးအဲတော့ကိုကမှားနေမလို့တစ်ခါတည်းပုဂ္ဂိုလ်တွေကမှားလို့ခံရတာဒီလိုလေအဲဒါလည်းတတိထားရပါပဲဒီလူကောသူကောဖြစ်ဖို့ညာတတိထားတဲ့ကြီးတွေလက်တော်ကြီးကပေးထားတာပေါ့လေပေးထားလို့ရှိရင် ကျุလို့ဆိုရတာလည်းမရှိနိုင်ဒီတဲ့ပြင်တဲ့ကိလေသာကိုလည်းမြတ်စွာဘုရားသုဆုံးမတဲ့လိုက်လာလို့ရှိရင်ကာကွယ်ကုစားပြီးတာကာကွယ်တယ်ဖြစ်လာလို့ရှိရင်တစ်ချင်းကုစားတယ်အတိညာနဲ့ဖြစ်သွားတော့အစွဲကြီးချုပ်ပြီးဆိုလို့ရှိရင်အစွဲရှိလို့ရှိရင်တဏ္ဍတာနဲ့ပေါ့လေဥဒ္ဒါနဲ့စွဲထားတော့အဟုတုတွေလည်းဖြစ်တယ်စွဲကြီးကင်းနေတယ်ကင်းပြီဆိုလို့ရှိရင်အဲဒီဟာအေးချမ်းတာပဲ စန္တိဆိုတာပေါ့စန္တိဆိုတာအေးချမ်းမှုရတာပဲအဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီအေးချမ်းမှုလေးဟာပြည့်စက်စရာဆုံးစရာလေးလည်းရှိပြီးတော့အေးပြီးတော့ကြီးလို့အဲ့တော့တက်ခွန်လေးပြေးပါပေါ့လေနမနဲ့လက်အောင်ပေါ့လေအေးမြကြည်လင်တဲ့လမ်းစဉ်ပေါ့လေလိုက်အဲ့နဲ့မြလိုက်ပြီဆိုလို့ရှိရင်အဲ့ဒီဒီကမာကြီးဟာမင်္ဂလာဒီကမာကြီးဖြစ်တာ90 90နဲ့စတယ်ပေါ့လေ ပြည့်မြတ်ကြည်လင်တဲ့မင်္ဂလာတက္ကမကြီးဖြစ်တယ်ကိုကြိုးစားနိုင်ပါစေ။ဟိုလေသူ့ဖေးလို့ကြည့်တာမဟုတ်ဘူးဗျ။ဟမ်ဘုရားတို့ကဟိုကို့မှာအဲ့ဒီကမကောင်းတဲ့စိတ်ကြောင့်ဖြစ်အောင်ဆိုပြီးတော့ဒါအဲ့ဒါတွေဖြစ်အောင်မေတ္တာပို့တဲ့သဘောပဲဒါပဲ။တောင်းတတဲ့သဘောပဲ။အဲ့တော့ကာယကရှိကိုယ်လည်းလုံးယူမှဒါရတာ။ မလေးမလေးဘုရားရဲ့ဩဝါဒတွေပါဗျာဘုန်းကြီးဩဝါဒမဟုတ်ပါဘူးအဲနှစ်တိုင်းနှစ်တိုင်းပေါ့လေခင်မစရာဖြစ်ပြီးတော့အေးမြတ်ကြည်လင်တဲ့ဟုတ်တယ်ဟုတ်လားအဖြစ်နေပါသေးပြန်တယ်ပြီးတော့သမိသားစုံလည်းပဲ အိမ်မက်ကြည့်အောင်ပေါ့လေအဲ့တော့ခင်မစရာလေးဆိုပြီးတော့အိမ်မက်ကြည့်အောင်ကြိုးစားနေပါစေလို့ဒီမှာကသူသားရတနေ့လုံးအစာကျွေးဆရာသဝေတော်ကိုသူသားကတော့လဲဆုံး၅သိန်းလောက်တော့ပြရတယ်ကုန်လိမ့်မယ်ရှင်နော်၅သိန်းလောက်ကုန်လားဒီမှာအမှတ်ကျဇေရိုကြီးနဝကမ္မကလူတဲ့တသိန်း မနဲ့ဝန်ဆောင်တန်ခါမြတ်သဝကမ္မဥစုမေတသိမ့်နှစ်ထောင်อืมယနာက၃ပါးနဲ့ဝန်ဆောင်၈ပါးတိုင်ဟုတ်တယ်တပတ်တောင်းကြတယ်ဆိုတော့အလုံး၃သိန်းနဲ့၂ကောင်ဟုတ်လားအဲတော့၂သိန်း၂သိန်း၂ကောင်၂သိန်း၂ကောင်မှဖြစ်ပေါ်လာပြီရန်တော်တော်အဆက်တိတ်လူရပစ္စည်းပေါ့လေ ရာဟုတုကအနတ်ထူတာပေါ့နော်။ဥထုဝေရတော့ရန်တော်ကြီးလာပြီးတော့သူလို့ရှိရင်လက်မခံရဘူး။နောကမအာသူပါတယ်ဆိုလို့ရှိရင်ကပ္ပိယထူတာနိုင်တယ်။ဘုံလို့ရှိရင်ဘလောက်တာဥထုဝေဖြစ်ပေါ်လာမိသာသနာတော်အသက်တဲ့လူရပစ္စည်းကပ္ပိယထူပါဆိုရင်ညွှန်နိုင်တယ်။ လုံခြုံရာရညွှန်ကြပါဆိုလို့ရှိရင်ညွှန်နိုင်တယ်။ဆိုတော့သူ့ပေးလိုက်ဒီနေရာထားလိုက်တော့မပြောရဘူး။ညွှန်နိုင်တယ်ဆိုတော့ဒါပဲ။အဲ့ဒါကိုစနစ်တကျဝီနည်းနဲ့အညီသုံးရလို့ရှိရင်ဒီဝိသုတွေဟာသာသနာအတွက်လို့အချိုးများပြီးတော့ကျမ်းတော်တွေလည်းဝီနည်းလို့ပြောတာပဲ။အဲ့လိုထူကြတဲ့အခါကျကျမ်းတော်ကြီးကိုယ်တိုင်ကံပြီးတော့သုံးလို့မထူးဟောတင်တာပဲ။ဟုတ်ပြန်တဲ့သုံးပါ။ ဒါပေမဲ့ဘုန်းကြီးတို့ပြောပြောတော့ပတ်စံကလေးကတော့ရိုးတော့ပါတယ်အဲ့ဒါကြီးကောင်းလို့ရေးစချပေါ့နော်อืมပြောခုနပြောကြလေးနဲ့ကြံနေတာပဲဒီဥသိဖြစ်တဲ့ဒကမာကြီးကခင်မစရာဘောလေးအပြစ်လာကရုံစရာလေးကြောက်လို့ပြီးတော့ခင်မစရာပြစ်ပြီးတော့ သူကိုယ်တိုင်လည်းပဲအင်းမြတ်ကြည်နေတဲ့အနေအထားရောက်တယ်လို့ဒီကကြီးကလည်းတစ်ဖက်ကနေပြီးတော့ဥစောငိမ့်ဆိုတဲ့အတိုင်းပေါ့လေဟုတ်လားအဲ့ဒါလို့အစစ်စစ်ကြည်နေတဲ့နေရာတွေကိုအများအားစောဆိုရအောင်ခေါင်းဆောင်ပေါ့အဲ့ဒါယူထားပြီးတော့ကိုယ်တိုင်လည်းရေးပြီးတော့သူမိသားစုလည်းရေးအောင်လို့အများကြီးကုနိုင်ပြပါစေဖိုးအိုကလည်းပြီးတော့ဖိုးပြိုဖြစ်လည်း ကိုယ်ယူဟောလို့ဘယ်လိုလဲကိုယ်ယူရှိအောင်လည်းပဲရှိတတ်နိုင်ပါသေးလို့ဘယ်လို90နဲ့ဘယ်လိုလဲဆောင်းလာဖိုးကနေပြီးတော့ဖိုးပြူရှိတယ်ရရလား90ကျော်တော့ဖိုးဖြစ်ပြီမလားလို့ဖြစ်တယ်ဖြစ်တယ် တရားထုတ်တဲ့ဆိုစိတ်ကကြိုးနေတာပဲလမ်းဆန်းနေတာပဲဟဲ့ဘယ်ဟိုမခံရဘူးဟမ်ဟုတ်အဲ့တော့ဗျာအသက်80ပြည့်ပဲပဲလျှော့ပါတက္ကတော်ကကြီးတွေလည်းရှင်ဟဲ့ဟိုဗာလဲဒါရိပုတ္တရာရှင်မောင်လာတော့မပြောဘူး လူလိုပဲသိရှိစိတ်ကြော်ရတာပဲဖိုးဝါဒီခုတ်တူဆိုတဲ့အနေနဲ့သတိပ္ပဏတရားနဲ့ခြိတဲ့နေတာဟုတ်လားရုပ်သာအိုမဲ့စိတ်ကမအိုဘူးသောတော်တော်မောဟတွေကျင်းနေလို့ရှိရင်ကျိုးနေတာပဲလမ်းလမ်းဆန်းဆန်းဖြစ်နေတာပဲရင်းချနေတာပဲအဲ့ဒါကိုပြောတော့ပါဒါဆိုဒီကကြီးကလည်းပဲဒီသားစုတွေမှာဆိုလို့ရှိရင် ကုလို့ရှိတာ၃ပါးလုံးအကျမ်းနဲ့ပြီးတာတွေစောစောကြီးရင်းအောင်လို့ရှေ့တန်းကနေလမ်းပြပြီးရှင်းတယ်လို့ဒကမကြီးရဲ့နောက်လိုက်နေတယ်မြဲတာအများရဲ့ရှင်ရှင်ကြာဖြစ်ပြီးတော့ကိုလေအညစ်ကြေးအပူတွေကိုအေးချမ်းညစ်ကြေးတွေကိုစီလီစီတတ်တဲ့တရားတွေအထုတ်ပြီးတော့လူဦးပေါင်းလိုက်တဲ့အခါမှာမိသားစုတွေမှာပေါ့လေအငိမ့်တာအေးတတ်စီလီတတ်တွေရပါသေးတယ် ဟုတ်ပါရောမလားကိုကြီးကြံပါဟောတာမဟုတ်ပါဘူးဟမ်ဟမ်သမီးနေပါလေရတာတိတ်ကောင်းတယ်နော်နေပါတော့ဟုတ်လားသမီးလေးဟုတ်လားအကြီးမပူလိမ့်ပါလားပါတယ်ဟမ်ตัวทุติยล่ะอจิมาคือ အကုန်လုံးအိမ်တော်ကြသွားပြီအေးတော့ဗောဟွန်းဟိုအဖေစီကဓာတ်များလားအမေစီကဓာတ်များလားဘယ်ဟာပုံများလဲအမေနှုတ်ရှိမှဆိုဒီလိုပြမစီနေမှာပေါ့နော် တော်တော်လိမ့်မယ်တော်တော်လိမ့်မယ်တမီးကိုရတိုင်းလည်းဘယ်လိုနေမလဲမသိဟမ်ဟုတ်လားကိုရတဲ့ဒီတိုင်းမလားဟမ်ဟုတ်ကဲ့လားဒီတော့မှလားဆက်လုံးကုန်လေကျေးဇူးကုန်ပြီပေါ့နော်ဘဝအချင်းအဲဒီသာဝတိကျေလျောဖန်တီးပြတာကတော့တဘောဝဇာပေါ့လေ နှုတ်ဘဝတွေအတွက်ပေါ်လေသိချရတဲ့ဈိခါတွေပေါ်လေအဲ့ဒါတွေရဖို့လုပ်ပြီးတာဆက်လို့ကိုလည်းကျေးဇူးရတယ်အဲမြောက်ပြေပါအဲ့ဒီလိုမိသားစုတွေညားမယ်ဆိုလို့ရှိရင်ဘယ်လိုနေမလဲတို့ပြောဟမ်ရန်ကောင်းရှိရရှိတာရှားတော့ရှားတယ် လူကြီးတန်ပေါင်း60ကျော်ဘုရားဘာသာကိုဆိုတော့10သန်းကျော်ရှိတယ်။တန်90ကျော်ကျန်တယ်။တန်90ကျော်၄ဘုံပုံလိုက်လို့ရှိရင်ဒီဘုံပဲကောင်းတယ်။အဲဒီခေတ်ရောက်တာကလိယုဂခေါ်တယ်။ကလိယုဂသုခအကြီးကြီးတွေအားကြီးတဲ့ခေတ်ခေါ်တယ်။အဲတော့သဘုံကောင်းဆိုတော့ဟိုကလည်းပဲမွတ်စလင်ကအချိန်နေပေါ့လေ။ဒီမငိတ်ချပြီးတော့လှုပ်လာတယ်ဆိုတော့အခုဘုရားတော်မောင်းတော့ သူတော်မောတော်မှာဘုရားဘာသာ6 6ရာခိုင်လုံးမရှိတယ်6ရာခိုင်လုံးသူပဲဒီကရာရီယာမြန်မာတော်ထဲမှာဝင်ပြီးတော့အိမ်ဆောက်ကြတာသူဥယျာဉ်ရတာတဲ့ခါကျတော့ဘုရားဘာသာဝင်မနေကြအောင်ပေါ့လေအမျိုးမျိုးလုပ်ကြတာအဲ့တော့ဒီမိစ္ဆာတိတိတွေကအတူမနေနိုင်တော့ဘူးဆိုတော့သူတို့ကိုယ်ပဲမြေလေးတွေစွန့်ပြီးတော့တရားနေရပြောင်းကြတာအဲ့တော့ဒီမှာ မွတ်စလင်တွေကနေရာယူတော့ကြည့်တယ်အကျေးကြီးသူဥယျာဉ်များတာဥယျာဉ်များပြီးတော့အဲ့ဒီနယ်လေးကိုသူတို့ပိုင်စီးဖို့ရပါတယ်ရိုဟင်ဂျာဆိုတဲ့အမည်နဲ့ပါတယ်မြန်မာပြည်ပေါက်ဆိုတော့ရိုဟင်ဂျာဆိုတဲ့အမည်နဲ့ပါတယ်နယ်လေးအုပ်ပြီးတော့အဲပိုင်တော့ရိုဟင်ဂျာလူမျိုးတက်တက်ပြီးတော့သူကအဲ့ဒါလေးကိုသူတို့ပြည်နယ်လေးတက်တက်လုပ်တာမြန်မာပြည်မှာပြည်နယ်တွေက လက်နဲ့နဲ့ပုံပုံကန်းနေတယ်လို့သူတို့ကလည်းပုံကန်းပြီးတော့သူတို့ပန်းစီလုပ်မှာအခုကျန်းပြေတို့ပြင်ပြည်နယ်တို့ပြီးတော့ဒီကြီးသားတို့ပဲအနှံ့ပဲမကြည်လားဆိုတာတော့အများကြီးဆရာကြီးဥရဆိုဆိုရင်မကြည်လားဆိုပဲဒါပေမဲ့သူကမြစ်စစ်စစ်ရှိတယ်တော်တယ်ဇနီးရရဲ့ပွာလာပြီမလေးခတ်တို့ကလောက်လာပြီ တော့အဲအားများလာတာပြီးတော့ရွှေဘက်နိုင်ငံတွေကလည်းပဲထောက်ထောက်တော့သူတို့သိချွေးတော့သိချွေးတယ်လက်နဲ့တည်းသူတို့တွင်းအိန္ဒိယလည်းပဲအဲ့ဒီလိုသူတို့လုပ်တာပဲအိန္ဒိယစတော့ဟိန္ဒူဘုရားဘာသာနိုင်ငံတစ်ပြေးပြေးသူတို့ဝင်လာတာအရကဘာကြီးရဲ့အစတော့အခြားအယူဝါဒတွေပဲသူဖြစ်တယ်အရကဘာကြီးကသူတို့ဟိုမစလင်အကုန်လုံးစီးတော့တယ် ဒီတော့ကိုယ်ကကိုယ်ဝန်ခံမှုစွမ်းရည်ခိုင်မာထားဖို့ဥရည်တဲ့ပြားကိုအရေးကြီးတယ်။အဲတော့ဆယ်သန်းကျော်တပုံကောင်းကနေလို့နှစ်ပုံကောင်းဖြစ်အောင်သုံးပုံကောင်းဖြစ်အောင်လုပ်အောင်ပါ။ဒီတိုင်းနေလို့ရှိရင်တော့အဲဒီတပုံကောင်းကတစ်စီးပြည့်နေပြီးတော့ဘုရားဒီပြေဘုရားသာသနာဟာမြန်မာပြည်ရဲ့ထုတ်ပေါ်တော်မှာအခုတော့ကလူတိုင်းလူတိုင်းမရှိဘူး။လေးပုံပုံလိုက်လို့ရှိရင်သုံးပုံမှမရှိတော့ဘူး သူတို့ကိုဆိုတော့သူတို့အုပ်ချုပ်လိုက်တာသူတို့ဆိုတော့ပဲအဲအကောင်းဆုံးကတော့သူတို့လည်းသူတို့ဤသူတို့ဟာလည်းပေါ့လေတိုက်ပြီးတော့အဲဆောက်ခဲ့တာပဲအလုံးသိကြတဲ့အတိုင်းဘာမှမရှိဘူးသူကကြာတော့တယ်လူခွေးတို့ရန်တော်တွေဆိုလို့ရှိရင်အဘတ်သိရင် တပါးစီသွားပြီးတော့ကိုယ်ကျွလွန်တဲ့ဟာပေါ်ထုတ်ရတယ်။ဒါဒီကျွလွန်မိပါတယ်။မြင်ရလားဘုရားမေးတယ်မြင်တယ်မြင်တော့ဒီလိုမလုံးနဲ့နောက်ဒီလိုမလုံးပါဘူးခါ။တပါးစီဝန်ခံလို့ပြောတဲ့အပြစ်လည်းရှိတယ်။လေးပါးစီပြောတာဝန်ခံရတာလည်းရှိတယ်။လက်ကိစ္စကြီးပြီးလို့ရှိရင်လည်းအပားနဲ့အနည်းဆုံးအပားနဲ့ရှိရတယ်ဆံကအကျိုးလူဒီပြည့်တွေကျွလွန်မိပါတယ်ဝန်ခံရတယ် အဲဒီဝန်ခံလိုက်လို့ရှိရင်ပြစ်တယ်ဝန်ခံလို့ရိုးသားတဲ့သဘောလေးပြရတော့သူအခြားသံဃာတွေကအဲပါလေယဟအစ်စ်အနေနဲ့ဒီဘက်ပြလိုက်တာဒီတော့မကောင်းမှုဆိုတာကြုံရတဲ့တတိလေးရှိရမယ်ကိုယ်လည်းပဲမတက်တာသူတို့ကလည်းပဲကိုယ်အတွက်နဲ့ထိခိုက်တဲ့ခါမျိုးဆိုလို့ရှိရင်အဲ့လိုမျိုးရှောင်းအောင် ကျောင်းဆရာတွေပဲဆိုတာနားလည်ပြီးတော့တတိရှိရှိနဲ့ကျောင်းရမယ်။မှားလို့ရှိရင်လည်းတတိရှိရကိုခံရမယ်။အဲ့ဒါမှတကယ်တတိလူတက်ပြီမှာအဲ့ဒီတတိရှိသူရှားတယ်ပေါ့။ဟုတ်ကဲ့လား။အဲ့ဒါဘုံခံလိုက်ရင်ပြီးတာ။ဘုံခံလိုက်ရင်အလုံးလုံးလည်းရှိဖြောက်တော့မှာ။ဒါပဲ အဲအပြစ်ရှိရသားနဲ့ပတ်ရှိအောင်ထောင်တာတော့မကောင်းဘူးဒီမနဲ့ပြောပြဖို့ကတည်းကရမတ်တဲ့ခါတော့ဟုတ်လားအသက်ရေးကြည့်ရကွာသူအဲ့လိုဖြစ်နေတယ်မှားထားတဲ့ခါကိုခံလိုက်တယ်ဘလူဖြစ်ဖြစ်အမှားဆိုတာရှိတာပဲဘုလိုလက်မှားတာပဲဒီနေ့ဘုရားကအမှားတွေကြောင့်ဒုက္ခရောက်တာတွေတွေ့ရတော့သူ့မမှားရအောင် တတိထားတဲ့ခါကျတော့အမှန်လေးဖြစ်ဖြစ်လာတာပတ္တိကတရားဟုတ်ကဲ့လားဥစ္စာနဲ့ဆောက်သွားတာဟုတ်လားအရှင်မညာကြီးကျော်လိုက်ရတာဟုတ်လားဟမ်ကာမောင်းတွေကကြီးကျော်လိုက်ရတာဟုတ်လားအဲအဲ့ချိန်သွားတာပဲအဲ့တော့ဘုရားဘာသာဝင်လိုက်ဟာသတိပဋ္ဌာန်ဟာသိရရှိတယ်။ဘာဝတိလကလူနဲ့တူတယ်။သတိပဋ္ဌာန်က လူထက်လူဖြစ်တယ်လူနဲ့တူရမယ်ပြီးတော့ပါတော့လူဒီလိုက်ပြေဆုံးအသက်ရှင်တယ်အသက်ရှိတယ်အသက်ပါတယ်သတိပ္ပံတရားထုတ်တော့ရှင်းသန်တယ်ငါးပါးတိကတော့မပါဘူးဆိုတော့လူသေးတယ်လို့ဖြစ်နေတာအသက်ကလေးရှိုံနဲ့လည်းမလုံလောက်ဘူးအများအားရှင်းသန်မှုလည်းလိုတယ်အဲ့ဒါလုပ်ပြရမှာပါ ဘုရားတော်ကဘုရားရှင်ကိုသင်တာလူတိုင်းလူတိုင်းကအသက်ပါရငါးပါးစီရတော့ပြီးတော့ရှင်တန်ဖြစ်အောင်ဆရာလည်းအားထုတ်အောင်အငငယ်ရအလေးကျင့်လုပ်ကြတယ်တရားထုတော့မရသေးဘူးဒီမှာအလေးကျင့်အောင်လည်းလုပ်ကြတာရှင်တန်တဲ့နိုင်ငံသားအသက်ပါတဲ့နိုင်ငံသားရှင်တန်တဲ့နိုင်ငံသားအဲ့ဒါလိုလုပ်လို့ရှိရင်ခရိယာလည်းမတိုးနိုင်ဘူးဘုရားလည်းမတိုးနိုင်ဘူး သူတို့ကိုကိုယ်ကမကျင်တတ်လို့လက်နဲ့နဲ့တက်ရတာမျိုးလည်းရှိတော့ဒီအတော့ပါအဲ့ဒါကောင်းဆုံးပဲအဲ့ဒါကြီးလည်းစိတ်ထဲထည့်ထားတော့ဟုတ်လားဒီရမှာတော့ဒါပေမဲ့ဒီဘုရားကြီးကျေဝတနာတော့လုံငန်းအရင်အရင်နဲ့များတယ် ငွေအရင်နဲ့များတယ်အရင်တော့အကြီးကျယ်ပြောရတာပဲဟုတ်လားသို့သောဘုရားဆိုလို့ရှိရင်ဘုန်းကြီးကိုပြောတာဟာပြန်မနေသူအရင်နေများကြီးတယ်ငွေတွေလည်းပဲတော်ညှို့ရတာဒီငွေတွေကိုစတင်တိုက်တွေထောက်ပံ့လိုက်ဘယ်လောက်ကောင်းတယ်ပဲလေဒီလိုတော့ဝေဘာခံရတာဟုတ်တယ်နော်ဒါ မ်ဟမ်အခုမိုးတွင်းဆိုလို့ရှိရင်အခုနေတဲ့အခုနေတဲ့ဟာကားကနှစ်သိန်းကျော်တယ်။အလေးသုံးသိန်းကြီးဟုတ်လားအဲတော့3လဆိုတော့တစ်လမှာ4သိန်းဆိုတော့ဘယ်လောက်ကျမလဲဟမ် စိတ်တရားနဲ့အဲ့လိုပုံယတိရဘလို့ဖြစ်စေတယ်ယတိရဆိုညက်မှာပါတိုက်စီလူမျိုးသာသနာအတွက်ပထမသူတို့ကိုသူတို့ထိန်းသိနေအောင်ကိုကိုထိန်းနေဆိုသူများဆိုဝဲပါတော့လားအဲအဲ့ဒါပဲအဲ့လိုလုပ်ပြတာအမျက်တရတော့အများကြီးဖြစ်မှာပါသူသဖြင့်အဲ့ဒီမွတ်စလင်ကာကွယ်ရေးအတွက်တော့အများကြီးအမျက်တရဖြစ်မှာပါ စိတ်ရည်စိတ်ချအောင်အရှင်ဘုရား